ရေမြမြေကြီးပေါ်လှောင်းချလိုက်တယ်ဆိုလို့ရှိရင်အမြင့်ပဲစီးသလားအနိမ့်ပဲစီးသလားအမြင့်ပဲစီးခြင်းရင်ဘာလို့ကလဲရှေးကအတားစီလေးလှုပ်ပေးရတယ်ဒီလိုမဟုတ်လားရှေးကတာတမန်တုပ်ပေးလိုက်မှ နောက်ပြန်ပြီးတော့အမြင့်ပဲစီးတယ်နော်လူစိတ်ကလည်းပဲ လူဘုံကကာမဘုံခေါ်တဲ့အကုသိုလ်ဘုံကြီးဖြစ်တော့ကစိတ်ရဲ့တဘာဝကဘယ်ဘက်ကိုသူကညွတ်နေတော့ဒါကြောင့်သူ့ကိုအတားအစိမ့်မလုပ်ဖဲနဲ့ဒီတိုင်းလွတ်ပေးလိုက်လို့ရှိရင်ဒီစိတ်ဟာဘယ်ဘက်ပဲသွားမလဲအကုသိုလ်ဘက်သွားတဲ့အခါကျတော့ဒုစရိုက်ပဲလုံးမိမယ်မဟုတ်လားသူစရိုက်လုံးမိဖို့ရာကတော်တော်ခဲနေဟုတ်တယ်မဟုတ်လား အကုသိုလ်ဘက်သွားလို့လွတ်ထားတဲ့စိတ်ကိုဒုစရိုက်တွေနဲ့ပြုပြီဆိုတဲ့အခါကျတော့ဘယ်သွားမလဲအမှောင်လားအလင်းလားအေးရှေးဘဝကမှောင်ခဲ့လို့အခုမှောင်နေပြန်တဲ့အခါဒီအမှောင်ကလည်းအလင်းရောက်အောင်မကြိုးစားပဲနဲ့အမှောင်ရောက်ကြောင်းအလုပ်တွေပဲလုပ်ပြီးဆိုတော့သူဟာအမှောင်ထဲကနေပြီးတော့ အနောက်အမောင်ထဲပဲသွားမယ်ပါဠိလိုတော့ဘယ်လိုခေါ်တော့ဓမ္မောဓမ္မပရာယနာ ပုဂ္ဂိုလ်ဟုတ်ကဲ့လားတချို့ကြတော့မဟုတ်ပါဘူးအဲ့ဒါလိုပဲရှင်းဘဝကမကောင်းမှုပြုခဲ့လို့မလို့ဒီဘဝနှိမ့်နှိမ့်ကြကြနဲ့နေရတယ်သို့တော့သူ့ပတ်ဝန်းကျင်ကမိကောင်းဆွေကောင်းတရားအသည့်ရှိတဲ့ပုဂ္ဂိုလ်တွေအသည့်လိမ္မာရှိတဲ့ပုဂ္ဂိုလ်တွေ ကုသိုလ်ကောင်းမှုပြုတဲ့ပုံကိုယ်တွေပတ်ဝန်းကျင်မှာနေရတဲ့အခါကျတော့သူလည်းပဲတဖြည်းဖြည်းကုသိုလ်တရားတွေပြုဖို့ရစိတ်ညွတ်မလာဘူးလားတရားနာဖို့စိတ်ညွတ်မလာဘူးလားတရားအထုတ်ဖို့စိတ်ညွတ်မလာဘူးလားမိကောင်းဆွေကောင်းနဲ့ပေါင်းပြီလို့ဟုတ်ကဲ့လားအယတမန်နဲ့ပေါင်းတော့ဘာဖြစ်တော့ အဲအရက်ပဲအရက်သမားပဲဖြစ်တာပဲဖိုးသမားနဲ့ပေါင်းတော့ဖိုးသမားနဲ့ပေါင်းတော့8ပေါ့ဟုတ်လား4 plus 4 8မဟုတ်လားဟုတ်လားအဲ့ဒါဖိုးသမားနဲ့ပေါင်းတော့ဖိုးပဲဖြစ်မှာပဲတရားအားထုတ်တဲ့လူနဲ့ပေါင်းတော့အဲဒါနပြုတဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့ သီလဆောက်တည်တဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့ဘာဝနာတရားပွားများတဲ့ပုဂ္ဂိုလ်နဲ့ပေါင်းတော့ဘုရားရှိခိုးတဲ့လူနဲ့ပေါင်းတော့ဟုတ်တယ်မဟုတ်လားအဲ့ဒီတော့ပတ်ဝန်းကျင်ကမိကောင်းဆွေကောင်းတွေရှိတဲ့အတွက်သူအရင်ဘဝကမကောင်းတဲ့ဒုစရိုက်ကြောင့်နှိမ့်ကြတော့လည်းပဲဒီဘဝမှာ ကောင်းတာမကောင်းတာကုသိုလ်အကုသိုလ်အမှားအမှန်အဆိုးကောင်းတွေခွဲခြားဝေဘာနာတဲ့အသည့်ဉာဏ်လေးတွေရလာပြီးတော့ကောင်းတာလုံးမပဲဒါမှဓမ္မကောင်းကျိုးရမှာပဲလို့သဘောပေါက်ပြီးတော့ဒီဘဝမှာတတ်နိုင်သမျှသူစီရိုက်တရားတွေကျင့်တယ်တတ်နိုင်သမျှလှူတယ်တတ်နိုင်သမျှသီလဆောက်တည်တယ်တတ်နိုင်သမျှတရားဘောနာပွားများတယ်ဒုစရိုက်တရားတွေရှောင်နိုင်သမျှရှောင်ပြီးသူစီရိုက်တရားတွေကျင့်တယ် အဲ့ဒါလို့လှုပ်တဲ့ပုဂ္ဂိုလ်ဟာနောက်တဘဝကျတော့ဘယ်သွားမလို့အလင်းနဲ့သွားမယ်ဟုတ်ကဲ့လားဘယ်ထဲကနေပြီးဘယ်ထဲသွားတာတော့ဩဒီပုဂ္ဂိုလ်မျိုးဝမ်းသာစရာမကောင်းလားကောင်းတယ်အမောင်ထဲကနေအလင်းသွားတာအဲ့တော့ကိုယ်ပတ်ဝန်းကျင်မှာအမောင်ထဲရောက်နေတဲ့ပုဂ္ဂိုလ်တွေရှိရင်ကူညီဖို့မလိုဘူးလား အမောင်နဲ့ရောက်နေတဲ့အလင်းရောက်အောင်ကြိုးစားကြိုးစားနဲ့တနည်းနည်းနဲ့ပြောဟောသွေးဆောင်ပြီးတော့အဲ့ဒါလိုလှုပ်ပေးလို့ရှိရင် သူ့မှာတဖြည်းဖြည်းအလင်းရောက်ကြောင်းအလုပ်သူစရိုက်တရားတွေမလုပ်နိုင်ဘူးလားလုပ်နိုင်တယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့လင်းလာပြီးနောက်ဆုံးကြတော့သူ အလင်းရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ်ဒါကြောင့် ကိုပါဝင်ခြင်းလဲကိုကအကျိုးပြုနိုင်အောင် ကြိုးစားရတယ်ဟုတ်ကဲ့လားသို့တော်လည်းပဲဒါလည်းပဲအခြေအနေကြည့်ရတယ်ဟိုအရက်ပလင်းနဲ့စပွဲထိုင်ပြီးတော့အမိကောင်းကောင်းနဲ့စားနေတဲ့ပုဂ္ဂိုလ်ကိုအရက်မတော့နဲ့သွားဟောရင်ဘာဖြစ်မလဲပလင်းနဲ့ပေါက်လွှတ်လိုက်မှာပေါ့မဟုတ်လားအခြေအနေကြည့်လို့ရတော့ဟုတ်မဟုတ်လား ကောင်းစေခြင်းပေမဲ့လို့ကာလဒေသပုဂ္ဂလကိုနှိုင်းဆထောက်ခြင်းမပြုဘူးဆိုလို့ရှိရင်စေတနာကဝေဒနာဖြစ်တတ်တယ်ဒါကြောင့်မလို့ကာလဒေသပုဂ္ဂလကိုနှိုင်းဆအပ်တုံကံကိုယုံ၍စုပုံအတွင်မစင်းတိုက်စွာကြာရရာလိကျမတကြောင်မယိုးကောင်းဟုသူဟောင်းရှိကဆိုတုံကြ၏ မင်္ဂလာတဲ့လည်းပါတယ်မဟုတ်လားဘယ်လိုပါတော့အလုတ်လုတ်လို့ရှိရင်ကာလဒေတာပုဂ္ဂလာကို နိုင်စာချင်းချင်းပြီးလုပ်ရမယ်ကာလဆိုတာအချိန်ကာလဒေသဆိုတာအရာဒေသပုဂ္ဂလဆိုတာဆက်ဆံရမယ်ပုဂ္ဂိုလ်ဟုတ်တယ်မလားကာလဒေသပုဂ္ဂလကို နိုင်စာထောက်ခြင်းသိမသိကိုဉာဏ်ဖြင့်ဝေဖန်လှုပ်သိမလှုပ်သိပြောသိမပြောသိဉာဏ်နဲ့ဝေဖန်ပြီးမှလှုပ်သိတယ်လို့ဆုံးဖြတ်နိုင်မှလှုပ်ပါဒါမဟုတ်လား အဲ့လိုဆိုရင်အဲ့ဒီအလုပ်ဟာ အောင်မြင်တဲ့အလုပ်မဖြစ်ပေဘူးလားအဲ့ဒါကို အနာကုလကမ္မန္တခေါ်တယ်ဟုတ်လားအနာကုလစာကမ္မန္တကာလဒေတာပုဂ္ဂလကိုနိုင်စာထောက်ခြင်းသင့်မသင့်ငိုညံဖြင့်ဝေပါ လုံလာတန်၍လုံသင့်မီလို့ဆုံးပြပြီဆိုလို့ရှိရင်တော့လုံလဝိရိယနဲ့လုံမှာပဲ အောင်မြင်တယ်ဒီလိုမဟုတ်လားပြင်းပြင်းတွင်နဲ့လှုပ်တယ်ဆိုလို့ရှိရင်တော့အောင်မြင်မှာမလားအောင်မြင်မှုလုံလားနှင့်ဇွဲမလျှော့ပဲအမြဲတင်းနှင်းထာအရာရာတွင်နေဝင်တို့နော်သိနေတာတွေတော့မနှဲဘူးနော်အဲ့ဒီသိတဲ့အတိုင်းကိုရင်တို့ကြင့်ပြီဆိုလို့ရှိရင်နော် အောင်မြင်သောကိုရင်တို့ဖြစ်မှာပေါ့ဟုတ်လားကာလဒေတာပုဂ္ဂလကိုနှိုင်းစာထောက်ခြင်းတင့်မတင့်ကိုဉာဏ်ဖြင့်ဝေဖန်လုံလာတန်၍ပေါ့တံမရှိပြင်းဤမဖက်အနှောင့်အယှက်မရှိသောအလုတ်ကိုလောကခြင်း၎င်းဟုတ်ကဲ့လားဒီတော့အလင်းနဲ့ရောက်နေတော်လည်းပဲ အလင်းယောက်ျောင်းအလုပ်တွေကို မလုပ်ချင်မဲနဲ့ပြင်းဤနေမယ်ဆိုလို့ရှိရင်တော့အလင်းနဲ့ရောက်ပါမလားနောက်တဘဝကြတော့အမောင်နဲ့ပဲသွားပြီဟုတ်ကလားအလင်းယောက်ျောင်းအလုပ်ဆိုတာသူစီရတရားကုသိုလ်တရားတွေပဲရှေးကသာသနာ့ဘအချိန်တစ်ချိန်မှာ၄နိုင်နဲ့7မိနစ်ရှိသွားပြီပြောရမလား အဲဟောဟောဒီဘက်ကကရုံးဆရာတွေကသူတို့ကတကြွကြဖြစ်နေပြီနဲ့တူတယ်ရရလားဩဩရသေးဘူးကတုံးဆရာတွေမပြုံးရှာဘူးနော်ကဲဒါပြင်ပြောလိုက်မနော်ဗာရာဏသီပြည်ရဲ့ပြင်ဘက်မှာရက်ကန်းတယ်ရွာရှိတယ် အခုရန်ကုန်လို့ဆိုလို့ရှိရင်တော့စင်ကြေဘုံခေါ်မှာပေါ့သင်္ကန်းကျွန်းတို့လိုပါလို့နေရရကန်းတဲ့ရွာရှိတယ်အင်ကြီးတထောင်ရှိတယ်ရကန်းရဲ့စားကြတယ်အခုဒီမှာတော့ဒီခုခေတ်ခုခါမှာတော့အထယ်ဆိုင်ကြီးရှိတယ်ဆိုလို့ရှိရင်အဲ့ဒါတထေးကြီးပဲဘုခေါ်တော့ကတော့ရကန်းရဲ့စားရတယ်ဆိုသူတို့ရကန်းရဲ့စားတာအနိုင်စားဘဝလို့ဒီလိုယူဆတယ်အဲ့ဒီမှာဝါဥ မိုးကြကနေခန္ဓာမာရဏတောင်ကပစ္စေကဗုဒ္ဓတထောင်ဟိမန္တာကပစ္စေကဗုဒ္ဓအရှင်မြတ်တထောင်ဗာရဏသီနာဝါကပ်ဖို့ကြွလာတယ်ဘာကြောင့်လဲဆိုတော့ချင်းစားမိဝဲဖို့ရချင်းစားမိဝဲဖို့ဆိုတာဆေးဆေးအတွက်ပေါ့လူမစားတတ်လို့တယ်မဟုတ်လားအဲအဲ့ဒါကြောင့်မြို့နာကလာတော့ပိစိကဗုဒ္ဓတထောင်ထဲက ပိစကဗုဒ္ဓ၈ပါးကိုဘယင်နန်းတော်ကြွ၈ပါးကကြွဘယင်နန်းတော်ရောက်တော့ဘယင်ကအရှင်ပိစကဗုဒ္ဓရှင်မြတ်များဘာအလိုရှိပါသလဲဖေရလို့ဆိုတော့မင်းကြီးကျွန်တော်တို့အရှင်မြတ်များဒီမှာပါရဏသီနာဝါကပ်ပြီးတော့ရှင်စားအလို့ငါတဝါရင်ဝါစုဖို့လာကြပါတယ်အဲ့ဒါနေစရာကြောင်းလိုပါတယ်လို့ ဆိုတော့ဘုရင်ကလည်းသူတရားတရားရှိပါတယ်ချက်ချင်းပဲမှန်ပါဗျာတပည့်တော်အဲ့ဒါရှင်ဘုရားမြတ်တို့ပိစိကဗုဒ္ဓရှင်ဘုရားမြတ်ပဲနှစ်ပါးပေါင်းတထောင်မင်းကြီးအဲတပည့်တော်အကြောင်းဝါစုအကြောင်းတထောင်တပည့်တော်လှူပါမယ်ဖေဟာအဲ့တော့ရှင်ပိစိကဗုဒ္ဓတို့ပြန်ကြွသွားတယ်လှူတယ်ဆိုလည်းပဲဒီနေ့လျှောက်တယ်ဆို ਨੇ ပြန်ဆောက်ရပါဘူးဒါမှဖြစ်ပါ အဲ့တော့နောက်တနေ့လဲလာပြီးရှောက်တာလည်းမတွေ့ဆောက်တာလည်းမတွေ့နောက်တနေ့နောက်တနေ့မတွေ့ဒါနဲ့တနေ့တော့အဲ့ဒီရှင်ပိစိကဗုဒ္ဓတွေရက်ကန်းတဲ့ရွာကရွာတကြီးရဲ့အမေနဲ့သွားတွေ့တယ်အမေနဲ့တွေ့တော့အရင်ဖះမြတ်ပါလို့ရှိပါသလဲဖះလို့ဆိုတော့အကျိုးကြောင့်ပြောတယ် ဝါကပ်မလို့ဝါကပ်ဖို့ရအတွက်ဝါစုကြောင်းလို့လို့မလို့ဘယင်းစီကြွားသွားတော့ဘယင်းကလည်းပဲလူပါမယ်လို့ပြောတော့လဲဒီနေ့အထိဘာမှမလုပ်သေးဘူးအဲ့ဒါကြောင့်မလို့ဝါစုကြောင်းမရှိသေးဘူးဆိုတော့ဓမ္မကြီးကဓမ္မဗျာဘယင်းဆိုတာမမှုကိစ္စတိုင်းရပြည်ကအင်မတန်ရှုပ်တော်များပြားတော့သူလည်းမေ့လျော့တယ်နဲ့ဒူပါတယ်အဲ့တော့တပည့်တော်တာဝန်ယူပါတယ်ဗျာပစ္စေကဗုဒ္ဓအတွက်ကြောင်းတစ်ထောင် တပည့်တော်တောင်းယူပါတယ်အဲအရှင်ဘုရားမြတ်အရှင်မြတ်ဘုရားမြတ်စိတ်အေးတရင်သုံးပါပိစိကဗုဒ္ဓပဲအမြဲတမ်းစိတ်အေးနေတာပေါ့ပိစိကဗုဒ္ဓစိတ်ပူတယ်လို့ရှိမလားမရှိပါဘူး။ဘာကြောင့်ဆိုကိလေသာငြိမ်းနေတာမဟုတ်လား။อืมဒါနဲ့အဲ့ဒီအဖွားကတကြီးအမေကရွာပြန်ပြန်ပြီးတော့တရွာလုံးခေါ်လိုက်တယ်တိန်တယောက်ခေါ်လိုက်ပြီးတော့ ကျိုးကြောင့်ပြောပြတဲ့ဒုမြကံကောင်းတယ်ဟဲ့ဒုကံကောင်းတယ်ဟဲ့ဘယ်ခါမှတို့ကြောင်းလှူဖို့ရအတွက်အခွင့်အရေးမရခေါ်အခုကြောင်းလှူရမယ်ရှင်ပိစိကဗုဒ္ဓတထောင်ဟောဒီပါရဏိတိမြို့နာမှာဝါကမယ်အဲ့တော့တအိမ်ကြောင်းတထောင်စီဆောက်ကြတဆောင်စီဆောက်ကြလှူကြဆိုရွာကလူတွေကလည်းပဲသိတ်ဝမ်းသာသွားတယ်ဘယ်တော့မှဒီလိုကုသိုလ်မျိုးသူတို့မယူရဘူးဘူးဒါကြောင့်မလို့သူကတဆောင်တွေ့ငါတဆောင်တွေ့ငါတဆောင်နဲ့ လိုလိုပြောကြပါစို့ဆောက်လိုက်ကြတာအဲရှင်ပိစိကဗုဒ္ဓအတွက်ကျောင်းကျောင်းတစ်ထောင်မှာယတရဘအတွင်ပြီးသွားတယ်ပြီးသွားတော့တကြီးရဲ့အမေကရှင်ပိစိကဗုဒ္ဓစီဒေစီသွားသူ့ရဲ့ရွာသူရွာသားတွေနဲ့ရှင်မြတ်မြတ်ဖရာဝါစုကျောင်းတစ်ထောင်ပြီးပါပြီရှင်မြတ်မြတ်တရင်သုံးမှုရတပိတော်တို့လူကျင်ပါတယ်ဖရာဆိုပိစိကဗုဒ္ဓလိုက်အလှခံအဲ့ဒီမှာပဲတရင်သုံး ဘယင်ကတော့မေ့တုံးနဲ့တူပါတယ်သူလည်းတရားတရားတော့ရှိတာတရားတရားရှိလို့ပဲချက်ချင်းဝန်ခံလိုက်တာပါသို့တော်လည်းခုနလိုပဲကိစ္စတွေကမြင်ရတဲ့အခါကျတော့တုံတောင်းကိစ္စလည်းမေ့သွားတယ်နဲ့တူပါတယ်ဒါနဲ့တကြီးမေတော်ကရွာပြန်ပြီးတဲ့အခါကျတော့အကုန်လုံးပြန်စုခေါ်ပြီးကိုင်းကျောင်းဆောက်လို့ပြီးကျောင်းလူလို့တော့ပြီးပစ္စည်းကဗုဒ္ဓတွေကျောင်းရင်သတင်းသုံးတော့နေရပြီ စွမ်းလူသေးတယ်အဲ့ဒီတော့ကိုဆောက်တဲ့ကျောင်းကပစ္စေကဗုဒ္ဓကို ကိုကတာဝန်ယူတော့ဝါတဝါတွင်လုံးဆုံးကကြရအောင်မကောင်းဘူးလားဆိုတော့အားလုံးကပဲညီသူညာသူကောင်းပါတယ်ကောင်းပါတယ်ဆိုပြီးပြောကြတော့ဒီရင် ကို6ကိုဆောက်တဲ့ကျောင်းမှာတရင်သုံးတဲ့ပိစိကဗုဒ္ဓတဝါရင်လုံးသူတို့ဆုံးကကြပိစိကဗုဒ္ဓဆုံးကပေမဲ့ပိစိကဗုဒ္ဓကတရားတော်မဟောတတ်ဘူးတဲ့ ဘာကြောင့်လဲဆိုတော့သူတို့ကစာတတ်ပြီးတော့ကိလေသာမဲ့ခင်၈ပါးကျင့်ကိလေသာငြိမ်းရတာမဟုတ်ဘူးစာမတတ်ဖဲနဲ့ရှေးရှေးဘဝတွေကကျင့်ခဲ့တဲ့ပါရမီအဲ့ဒီပါရမီနှိုးစော်လို့ရုပ်တရက်အကြောင်းအလျော်စွာရှုမိမှတ်မိတာနဲ့ပဲချက်ချင်းကိလေသာငြိမ်းပြီးပြစ္ဆေကဗုဒ္ဓဖြစ်သွားကြတာလေသာသနာ့ဘကိုမြတ်စွာဘုရားရဲ့သာသနာ မရှိသေးဘူးအဲ့တော့သူတို့လည်းဟောမဲ့ပြောမဲ့လို့မရှိဘူး တော့ပိစိကဗုဒ္ဓကဘာပဲပြောလဲဆိုစုပဲပေးတတ်တယ်အိစီတံပတိတံတုံရှံခိပမေဝသမိတ်စတုသဗ္ဗေပုရိန္ဒုသင်္ကပ္ပသန္တောပဏရတောယထာအဲ့ဒါပိစိကဗုဒ္ဓပေးတဲ့စုတယ်အိစီတံပတိတံတုံရှံခိပမေဝသမိတ်စတု ဒီနေရာမှာခိပ္ပမေဝလို့လည်းရှိတယ်တပ္ပမေဝလို့လည်းရှိတယ်နှမျိုးလုံးအကောင်းကြီးပါပဲဒုံရှံသင်အားအိစီတံအလိုရှိအတ္တမြာသည်ပဋ္ဌိတံတောင်းတအတ္တမြာသည်တပ္ပမေဝအလုံးစုံသည်သာလျှင်သမိတ်စတုပြည်စီပြည်စုံပါစေတည်းဩစုပေးမကောင်းမလားပါတယ်တော့ အလိုရှိသမျှတောင်းတသမျှအာလုံးပြည့်စုံပါစေပြီးပြီပေါ့မဟုတ်ဘူးလားအဲ့ဒါဒီပရိသတ်ကအဲ့လိုပေးရရင်မကောင်းဘူးလားအစစအရာရာအစင်ပြေကြပါစေဟောမဟုတ်ဘူးလားအဲ့ဒါအတူတူပဲမဟုတ်လားလိုအင်းသန္တာမှန်သမျှပြေဝကြပါစေ ဒါပိစိကဗုဒ္ဓစုပေးမဟုတ်ဘူးလားနော်အဲ့ဒါလိုပဲစုပေးတာတဲ့တဗေပုရင်တုသင်္ကပ္ပသံတော်မဏရတောယထာတဗေအလုံးစုံကုန်သောသင်္ကပ္ပကြံသမျှစီသမျှတို့သည်သံတော်ပဏရတောယထာလာပြည့်နေ၌တထွန်းသောလာဝန်းကြီးကဲ့သို့ပရိပူရင်တုပြည့်ပြည့်ဝဝကြီးပြည့်စုံကြပါစေတည်းတဲ့ဩ ကြံသမျှစီသမျှဘလို့ပြည့်စုံရမှာလာပြည့်ဝင်ကြီးလို့ပြည့်စုံရမယ်ဆိုတာချွေရင်တာလိုအပ်တာတခုမှမရှိဘူးအဲ့တော့ပိစိကဗုဒ္ဓစုပေးရင်တော့ပြည့်ရောပေါ့ပိစိကဗုဒ္ဓကိလေသာငြိမ့်နေတာကိုယ်ကလည်းပဲကိုယ့်ဘက်ကလည်းလုံနေဆိုရင်ပေါ့လေလှူတဲ့ပုဂ္ဂိုလ်ကိုပုဂ္ဂိုလ်ပုဂ္ဂိုလ်ဘက်ကလုံနေဆိုရင်တော့လှူတဲ့ပုဂ္ဂိုလ်ဘက်ကလုံတာပဲလို့လဲ မလူခင်လူစေလူကြီးအချိန်သုံးမျိုးလုံးစေတနာအားကောင်းပြီးတော့ကြည်လင်ရှင်လာဝမ်းမန္တတာရှိနေရမယ်ဟုတ်တယ်မဟုတ်လားအဲကိုယ့်ဘက်ကမှလုံပြီဆိုလို့ရှိရင်တော့ပြစ္ဆေကဗုဒ္ဓမိန်ကြားတဲ့အတိုင်းစုပေးတဲ့အတိုင်းပြည့်စုံတာပေါ့ဒါနဲ့ဝါကျွတ်တဲ့အခါကျတော့ပိစကဗုဒ္ဓတွေကဝါကျွတ်သွားပြီဆိုတော့ချင်းစားမိဝဲလို့မလို့ သူတို့ကျမ်းမာရေးအတွက်မလိုတော့ဟိမွန်တာပြန်မယ်ပြန်ကနေကြတော့ပိစိကဗုဒ္ဓတွေကိုသင်္ကန်းလှူလိုက်ကြသေးတယ်အခုနပြောတဲ့တကြီးရဲ့အမေရဲ့ညွန်ကြားချက်ဆောဩချက်နှိုးဆော်ချက်အရာပဲအေးရှင်ပိစိကဗုဒ္ဓမြတ်ပြန်ကြွတော့မယ်အဲ့တော့အားလုံးသင်္ကန်းလှူကြရအောင်ဆိုပြီးတော့သင်္ကန်းလှူတယ်ဘယ်အခါမှလှူတာတော့အဲ့ဒါကိုသူတို့ဝတ္တာဝါတိကသင်္ကန်းလို့ခေါ်တယ် ဝတ္တဝါတိကသင်္ကန်းဆိုတာဝါစုသင်္ကန်းကဲဘယ်မှာဘယ်ချိန်လှူတာလဲဝါကျမလှူတာဆိုလိုရင်းကတော့မိမိเจ้าမှာဝါဆိုသောတန်ဃာတော်ကိုလှူတဲ့သင်္ကန်းအဲ့လိုဆိုလိုတယ်ဝါရဲမှလှူတော့မိမိเจ้าမှာဝါဆိုစေတန်ဃာကိုလှူသောသင်္ကန်းဝါမဝေငံကလှူတော့မိမိတို့เจ้าမှာဝါဆိုမိတန်ဃာကိုလှူသောသင်္ကန်းဟုတ်ကဲ့လား အကုန်လုံးဝါစုသင်္ကန်းကြီးပဲအဲ့တော့စဉ်းစားကြည့်တာပိစိကဗုဒ္ဓတဲ့ကြောင်းလှူရတယ်ဆွမ်းလှူရတယ်သင်္ကန်းလှူရတယ်လူတုံးကလည်းပဲဝမ်းမန္တတာလှိုက်လိုက်လဲလဲကြည်ကြည်နက်နက်ကြီးဒီကုသိုလ်မျိုးတို့မလုပ်ရဘူးခဲမလုပ်ရဘူးခဲအဲ့ဒီတော့ဒီပုံကိုယ်တွေဟာအဲ့ဒီအလှပြန်တွေးမိတိုင်းတွေးမိတိုင်းဝမ်းသာမနေဘူးလား ဝမ်းသာနေသမျှကုသိုလ်တွေတိုးမနေဘူးလားဒီပုဂ္ဂိုလ်တွေကွယ်လွန်တဲ့အခါကျတော့သာဝတိန်သာမှာခဏနတ်ဆိုတာသွားဖြစ်တယ်ခဏနတ်ဆိုတာခဏဆိုတာအစုလိုက်အပေါင်းလိုက်သွားဖြစ်တာအစုလိုက်အပေါင်းလိုက်သွားဖြစ်တာဟိုဟိုဟိုနာဟိုဓာတ်နတ်ဘုံတကွဲဒီနတ်ဘုံတကွဲမဟုတ်ဘူးသူတို့အဲ့ဒီရကန်းတဲ့ရွာကအိမ်ကြီးတထောင်စုမှရှိတဲ့လူတွေအားလုံး တစုတည်းတဝေတည်းသွားပြီးတော့နတ်ပုံနတ်နန်းတွေပေါက်ပြီးအဲ့ဒီမှာသွားပြီးဖြစ်တယ်တဲ့ကဏနတ်လို့ခေါ်တယ်မလို့အဲ့လိုဖြစ်တာစိတ်တူသဘောတူသရာတူသီလတူမဟုတ်မဟုတ်လားဟုတ်ကဲ့လားမလို့ဘူးလားတယောက်ယောက်ကများသရာတရားကွက်မဲ့သူများလှုပ်လို့သာလှုပ်ရတယ်သူစိတ်ထဲမှာ စိတ်မမာဘူးဆိုလို့ရှိရင်တော့အဲ့ဒီလူကမကြံခဲ့ပြီဘူးလားအဲချမ်းသာတို့တတိထားကြကြံခဲ့မယ်ရလားဘာပြောတော့တရားအဲစိတ်တူသဘောတူသရာတူသီလတူဖြစ်ရင်အတူတူပဲအထက်အဆင်မြင့်မယ်ဟုတ်ကဲ့လားဒီတဲကသူများလှုပ်လှုပ်တာလှုပ်ရတဲ့စိတ်မပါဘူးဆိုရင်တော့ အဲအဲ့ဒီလူကြပေါက်ကျွမီမြေကြီးထဲရောက်ခဲ့မယ်ဟုတ်လားဒီတော့အဲ့ဒီနတ်ပြည်မှာနတ်စည်းစိမ်ခြံသာခံစားပြီးတော့ကတ္တပမြတ်စွာဘုရားလက်ထက်ကြတော့အဲ့ဒီရကန်းတွေဟာလူပြည်မှာဒီလိုပဲတစုတဝေတဲ့လူသွားဖြစ်တဲ့အခါကျတော့တထေးတွေသွားဖြစ်တယ်တဲ့အဲ့ဒီတထေးလည်းသူတို့တရွာတဲ့တစုတဝေတဲ့တညီတညွတ်တဲ့အဲ့ဒီအခါမှာလည်းကုသိုလ်ကောင်းမှုပြုသူတို့တိုက်တိုက်တိုက်တိုက်တိုက်တိုက်ဝုံဝုံညီညီညွတ်ညွတ်နဲ့တဲ့ ဒါနဲ့ခေါင်းဆောင်တကာကဟေးတို့ကသဗ္ဗမြတ်စွာဘုရားအတွက်တို့များကြောင်းဆောက်ကြအောင်ဟေးတို့ကအလဲကခန္ဓာကုတိတိုက်ကြောင်းဆောင်ဆောက်မယ်မင်းတို့ကဘေးကအရန်ကြောင်းတစ်ထောင်ဆောက်ကြအဲ့ဒါလို့ဆိုပြီးဆောက်လိုက်ကြတာတဲ့အဲ့တော့အခုနပထမအခြေအနေက ရကန်းတဲ့အခြေအနေမဟုတ်လားရှေးကအမြင်နဲ့ဆိုရင်တော့အစစ်နိုင်တယ်ရကန်းတဲ့တို့ပန်းမိုက်သွန်းတို့ဆိုတာအဲ့ဒါအစစ်နိုင်တယ်အဲ့ဒီကနေပြီးတော့နတ်ပြည်တဲ့အစစ်မြင့်မလာဘူးလားအခုတခါလူပြည်ရောက်တဲ့အခါကျတော့ဘာဖြစ်တော့ဩမြင့်မလာဘူးလားဘာကမြင့်ပေးလိုက်တာတော့ ဘယ်လိုပုဂ္ဂိုလ်ခေါ်မလဲပုဂ္ဂိုလ်၄မျိုးတည်းကအမှောင်တဲကအလင်းနဲ့သွားတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတခါနတ်ပြည်ရောက်သွားတော့အမှောင်တဲကအလင်းနဲ့သွားတဲ့ပုဂ္ဂိုလ်ပဲနတ်ပြည်ကတခါလူပြည်မှာတထေးဖြစ်ပြန်တော့အလင်းနဲ့ရနေပြီအလင်းနဲ့သွားတဲ့ပုဂ္ဂိုလ်အဲ့ဒီမှာလေလူပြည်ကြတော့လဲ ကျောင်းနေဆောက်လှူပြန်ပြီတဲ့အလင်းယောက်ျောင်းလှုပ်လားအမှောင်ယောက်ျောင်းလှုပ်လားအလင်းယောက်ျောင်းလှုပ်ဒါနဲ့အဲ့ဒီကသမမြတ်စွာဘုရားလက်ထက်မှာလူအသက်တိုင်းနေပြီးစွတ်တေပြီးတော့ကွယ်လွန်ပြီးတော့နတ်ပြေသွားပြီးတာဝဏိတာမှာနတ်ပြေသွားကဏ္ဍနတ်ပဲဖြစ်တယ်တဲ့နောက်ဂေါရမမြတ်စွာဘုရားလက်ထက်ကြတော့တို့ဂေါရမမြတ်စွာဘုရားလက်ထက်ကြတော့ကောကုဏဝတီပြည်မှာ အခုနရက်ကန်းတဲ့ခေါင်းဆောင်ကဘယင်ဖြစ်လို့သူတော်ကမကလည်းမိဖုရားကြီးပေါ့အဲကြံတဲ့သူအချံရံနေ အဖော်ပေါင်းတွေကအဖော်ပေါင်းတစ်ထောင်ကသူ့ရဲ့အမတ်ကြီးတွေလာဖြစ်တယ်တဲ့ဘယင်ရဲ့နာမည်ကမဟာကပ္ပိနမင်းကြီးတဲ့မဟာကပ္ပိနမင်းကြီးတဲ့သူရဲ့အမတ်တစ်ထောင်ကလည်းပဲ သရတရားရှိတယ်သူကလည်းပဲသရတရားရှိတယ်ဒါပေမဲ့ဖះနဲ့မတွေ့သေးဘူးဖះပွင့်မှန်းတော့မသိသေးဘူးသူတို့ရဲ့ကုက္ကုတဝတီပြည်ဆိုတာကအိန္ဒိယပြည်ဟိုးအရှိတောင်တောင်ထဲမှာမြတ်စွာဘုရားပွင့်တာကအိန္ဒိယပြည်အလယ်ပိုင်းလောက်မှာဆိုတော့ရှေးကအဆက်အသွယ်ကအင်မတန်ဝေးတဲ့အခါကျတော့သူတို့ရုပ်တရက်မကြားသေးဘူးဘုရားပွင့်တယ်လို့ ဒီတော့မဟာကပိနမင်းကြီးကသူ့စိတ်ထဲကမြင့်မြတ်တဲ့ပုဂ္ဂိုလ်ဆိုတာကိုးကွယ်ခြင်းနဲ့တဏှာတော့ရှိမှာပဲသူတရားနာကြားခြင်းနဲ့တဏှာတော့ရှိမှာပဲဆိုပြီးတော့မြင်းသီတော်၄ယောက်ကိုအယက်မြလေးမျက်နာကိုလွတ်တယ်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်ရှာဖို့ပြီးတော့သူတရားနာနိုင်အောင် သူ့ကိုတွေ့တယ်ဆိုလို့ရှိရင်ပင့်လာဖို့ဒါပေမဲ့ အဲ့ဒီမြင်းသီးတဲ့လေးယောက်သူတို့မတွေ့ဘူးတဲ့ကဲမိုးရွာတော့မယ်ဟမ်မိုးရွာရင်အိမ်ပြန်ရင်တဲ့လူတွေပြန်မှာမဟုတ်တော့ဘူးဟမ်ပြန်လို့ရလားဟောဒီမှာဆက်အိတ်လို့ရလားအေးအေးဟုတ်ပြီဟုတ်ပြီဟုတ်ပြီနော်အဲအဲကဲယူပါပါစေပေါ့လေနော် ဒီတော့ကံအားလျော်စွာပဲသောထိပ်ပြည်ကကုံတွေကသူတို့တပြေပြီးတပြေတနယ်ပြီးတနယ်ကုံကုသန်းသွားလာလိုက်တာအဲ့ဒီကုက္ကုဏဝတီပြည်ရောက်လာတော့ဘယ်နေရာရောက်ရောက်သူတို့ကဘယင်းနန်းတော်ဝင်ပြီးဘယင်းကိုအမြဲတမ်းဝင်ပြီးဥတိုက်ဖူးမြော်ဖူးမြော်ပြီးမှသူတို့အလုတ်လောက်တာ ဒါနဲ့သူတို့လည်းဘယင်စီသွားမယ်လို့တော့ဘယင်ကဥယင်ထဲမှာဥယင်ကစားထွက်နေတဲ့အချိန်နဲ့တွေ့အဲဘယင်စီရောက်တော့အကျိုးကြောင့်မေးတော့ဘယင်ကမေးတယ်ကောင်းပါပြီသင်တို့စီမှာဗာများထူးထူးခြားခြားပေါ်ရာများရှိတော့ကြားပါရစေလို့ဆိုတော့အဲ့ဒီကုံတွေတွေကတို့တို့ပြောပါရစေ ရှင်းနေလို့ရှိရင်သကောင်ကြောသွားမစို့လို့နော်အဲ့ဒီကောင်တွေကဘယ်နဲ့ပြောလဲဆိုတော့အရှင်မင်းကြီးတဲ့အကျွန်ုပ်တို့စီမှာထူးထူးခြားခြားဖရာဆိုတာပေါ်ပါတယ်တဲ့အဲ့ဒီဖရာရှင်ဆုံးမတဲ့တရားတော်တွေဆိုတာနာကြားရပါတယ်အဲ့ဒီဖရာရှင်ရဲ့တရားတွေနာကြားပြီးတော့တရားကျင့်မှုရအတွက်ဖရာရှင်ရဲ့တပည့်တန်ဃာတွေဆိုတော့လည်းဖြစ်ပေါ်နေပါတယ် ဘုရားတရားသံဃာယရဏသုံးပါးကျွန်ုပ်တို့ပေါ့ကျွန်ုပ်တို့စီမှာပေါ်နေပါတယ်ဆိုတော့မှထပ်ပြီးသေးသေးချာချာမေးတော့စိတ်စိတ်ငန်းငါပြောမြတ်စွာဘုရားဆိုတာဘယ်လိုမြတ်စွာဘုရားရဲ့တရားဘယ်လိုသံဃာတော်တွေကဘယ်လိုကျင့်နေအစိုက်ပြောတော့သဘောကျသွားတယ်အေးငါအရှာခိုင်းတာဒါပဲကဲဒီလိုဆိုလို့ရှိရင်ပါဝဋ္ထိသွားကြမယ် သင်တို့ကုံတွေကတို့များကိုလမ်းညွှန်ကြပါအဲ့ဒီတော့သူ့အမတ်တထောင်လည်းရှိအမတ်တထောင်လည်းရှိတော့ကဲနန်းတော်ပြန်မနေတော့ဘူးနန်းတော်ပြန်နေရင်ဘာကြောင့်ပြန်ထွက်ဖြစ်ခြင်းမှထွက်မှာပေါ့ထွက်ဖြစ်မှာပေါ့မဟုတ်လားဟိုကငုံငုံရိုရိုနဲ့တားနေစီးနေရင်ထွက်ဖြစ်ခြင်းမှထွက်ဖြစ်မယ်မဟုတ်ဘူးလားအဲ့ဒီတော့ကဲလွတ်လွတ်ပဲဆွံ့မယ်နန်းတော်မပြန်တော့ဘူး ပုံစံတွေကလည်းပဲခရီးလမ်းညွှန်လိုက်တယ်အဲ့ဒါနဲ့မဟာကပိနမင်းကြီးနဲ့အမတ်တထောင်မြင်းစိပြီးတော့သာဝတိတိရှိရာပုံစံလမ်းညွှန်တဲ့ခရီးတိုင်းသူတို့သွားကြတယ်သွားကြပြီးတော့ဂုံတယ်တွေကိုတော့တင်တို့ကိုဆူချမယ်ဆိုပြီးတော့ရွှေပိတ်တာတထောင်ထမရဲ့အငွေပိတ်တာတထောင်ထမရဲ့ဆူချတဲ့ ဘရက်တို့နန်းတော်သွားမိဖုရားစီစီရှောက်တို့ကငွေတပိတ်သားတစ်ထောင်စုချလိုက်တယ်အဲ့ဒါငွေတိုက်ထဲကထုတ်ပေးစေလို့ပြောအဲ့ဒါလို့ဆိုတာနဲ့လက်ကုံတွေလည်းနန်းတော်ရဲသွားကြဘယင်နဲ့မတ်တွေလည်းပဲသာဝတိပြည်မြင်းနဲ့နှင်ကြသွားကြနန်းတော်ရောက်တဲ့အခါကျတော့မိဖုရားကြီးတွေ့တော့မိဖုရားကြီးကိုအကျိုးကြောင့်ပြောပြတော့မိဖုရားကြီးက အာမဲသူများထွေးတဲ့ဇတွေတော့တို့ကတို့ပါဇက်နဲ့မငုံတော့ဘူးတဲ့။ဘာပြောတာဘယင်စွန့်ပြခဲ့တဲ့တိုင်းပြည်နဲ့နန်းတော်တို့မလိုချင်ပါဘူးပေါ့မဟုတ်လားအဲ့တော့တို့များလည်းပဲမြတ်စွာဘုရားရှိရပဲတို့ပဲတို့လည်းသွားမယ်ဆိုပြီးတော့သူတို့လည်းပဲနောက်ကလဲတွေစီးပြီးတော့သွားကြတယ်တဲ့ ဟိုမှာကျမ်းဂန်ကတော့ပြောတယ်မိတ်တယ်အဲ့ဒီမဟာကပ္ပိနနဲ့အမတ်တထောင်လမ်းမှာမြစ်သုံးမြစ်တွေ့တာတဲ့မြစ်သုံးမြစ်တွေ့တော့ဘုရားကုံတရားကုံသံဃာကုံအာယုံပြုတ်ပြီးတော့တစ္ဆာဆိုပြီးသူတို့မြစ်သုံးမြစ်ကူးတဲ့အခါကျတော့တဲ့မြင်းနေနဲ့ကူးတဲ့အခါကျတော့မြင်းနေရဲ့ခွာတောင်မှရေမစိုးပဲနဲ့မြစ်တွေကူးလို့ရတယ် အဲ့ဒါကဖြစ်နိုင်တာရှိတယ်ဘာကြောင့်လဲဆိုတော့ဘုရားကုံတရားကုံအာယုံပြုလို့မလို့ပီတိတွေဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီပီတိကလူကိုအထက်ကိုကြွတက်အောင်လှုပ်တတ်တဲ့သဘောရှိတယ်ပီတိအာကောင်းလို့ရှိရင်အဲ့ဒါလို့ပီတိအာကောင်းလို့ကြွတက်နေပြီဆိုလို့ရှိရင်တော့သူတို့တခြားတကောကြောင့်တော့တခါတခြားတကောကြောင့်မဟုတ်တောင်မှပဲအဲ့ဒါရေဘောသူတို့မြင်းတွေ ဟွာရေမစွတ်အောင်သွားနိုင်တယ်ဆိုတာဒါဖြစ်နိုင်တဲ့သဘောရှိတယ်။ဒါနဲ့ဆိုကြပါစို့မြတ်စွာဘုရားကလည်းရွှေဉာဏ်တော်နဲ့ကြည်တော့ကပ္ပိမဟာကပ္ပိနာနဲ့အမတ်တထောင်မြတ်စွာဘုရားဖူးဖို့ရလာတယ်ဆိုတော့ကဲဒီလိုဆိုလို့ရှိရင်တော့ဒီသူတော်ကောင်းတွေလမ်းကစီးကြိုပြီးတော့အမြန်ဆုံးသူတို့ကိုတရားသိအောင်ဟောမှပဲဆိုပြီးမြတ်စွာဘုရားလည်းပဲကြွလာပြီးတော့သူတို့နဲ့ခရီးရင်ဆိုင်လာပြီး မလမကန်သစ်ပင်တပင်အောက်မှာသတင်းသုံးထိုင်နေရောင်ကြီးတော်လွတ်တယ်နောက်သူတို့မြတ်စွာဘုရားနဲ့မလမကရောက်တော့ရောင်ကြီးတော်တွေတွေ့တော့ဒါရောင်ကြီးတော်ဟာမြတ်စွာဘုရားရောင်ကြီးတော်ပဲလို့သိတယ်အဲ့ဒီသိတဲ့အချိန်ကစပြီးမြင်းနေဘဝဆင်းဆင်းပြီးတော့မြင်းနေဆွဲပြီးတော့ကုန်းချောင်းသွားကြတော့သစ်ပင်ရင် မြတ်စွာဘုရားတွေ့မြင်းနေတနေရာရာမှာတင့်နေရရာခြေချိတ်ပြီးတော့မြတ်စွာဘုရားကိုရှိခိုးဥချမြတ်စွာဘုရားတရားဟောတယ် တရားဟောတော့တကယ်တရားတရားနဲ့ဖျားဖူးခြင်းစိတ်တရားသိခြင်းစိတ်နဲ့လာတဲ့ပုံကိုယ်တွေဆိုတော့အဲ့ဒီတရားနာနေတော့မယ်တရားရှုမှတ်ပွားများလိုက်တာ အခုရှုမှတ်တယ်လို့ပေါ့တရားရှုမှတ်ပွားများလိုက်တာသူတို့ရှေးပါရမီကအားကောင်းတော့ချက်ချင်းသောတာပတ္တိမဉ္ဇဉ်ဖူညာတရားနာရင်ရကုန်ကြ မဟာကပိနာရောအမတ်တထောင်ရောသောတပတိမညာဖွညာရလို့သောတပန်ဖြစ်ကုန်ကြတဲ့အခါကျတော့မြတ်စွာဘုရားထံယဟပြုခွင့်တောင်းတယ်ယဟပြုခွင့်တောင်းတော့မြတ်စွာဘုရားကကြည်လိုက်တယ်ဒီပုဂ္ဂိုလ်တွေဟာရှေးကသင်္ကန်းလှူခဲ့ဘူးလားကြည့်တဲ့အခါကျတော့သူတို့ရှေးကသင်္ကန်းလှူခဲ့ဘူးလားတွေးတယ်ရှေးကသင်္ကန်းလည်းလှူခဲ့ဘူးတယ်လှူစင်ကလည်းပဲ အေဟိဘိက္ခုယဟန်အဖြစ်ရပါလို့ဤဆိုတဲ့ဆူတောင်းလဲရှိခဲ့တယ်ဆိုရင်နဲ့အဲ့ဒီပုဂ္ဂိုလ်တွေကနောင်ဖျားတဆူစုလက်ထက်မှာအေဟိဘိက္ခုယဟန်အဖြစ်ရနိုင်တယ်တဲ့ဒါနဲ့သူတို့သင်္ကန်းလူခဲ့ကြတယ်လို့မြတ်စွာဘုရားသိတော်မူတာနဲ့ပဲမြတ်စွာဘုရားကအဲ့ဒီဘယင်နဲ့အမတ်တထောင်ကိုလက်လက်ညှိုးညွှန်ပြီးတော့ ခေသားယဟန်တို့လာခဲ့ကြတော့လို့ဒီလိုမိတ်နေအေထဘိခဝောဘိခဝောခေသားယဟန်တို့အေထလာကြကုန်လောအဲ့ဒါလို့ဆိုလိုက်တာနဲ့မင်းဝမင်းသားတွေအကုန်ပြောက်ပြီးတော့ယဟန်ဝယဟန်သားတွေသူတို့ကိုယ်ပေါ်ရောက်တပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဝါ60ရမထေကြီးတွေလို့အမတန်ရင့်ကျက်တဲ့အိန္ဒြေနဲ့သံဃာတွေဖြစ်ယဟန်သံဃာတွေဖြစ်သွားတယ် အစင်းမြင့်လာတာလားနှိမ့်လာတာလားမြင့်လာသူတို့ကိုဘာကအစင်းမြင့်အောင်လုပ်ပေးတော့ကုသိုလ်တရားတွေကအစင်းမြင့်အောင်လုပ်ပေးလိုက်သည်ကုသိုလ်စိတ်ကုသိုလ်အပြောကုသိုလ်အလုပ်တွေကကာယကံကုသိုလ်ဝစီကံကုသိုလ်မနောကံကုသိုလ်တွေကအစင်းမြင့်အောင်လုပ်ပေးလိုက်တာနောက်မကြမီပဲ မိဖုရားတို့တတိုက်ကလည်းအမတ်ကတော်တထောင်နဲ့ရောက်လာမြတ်စွာဘုရားကရွှေဉာဏ်တော်နဲ့သိတော်မူတဲ့အခါကျတော့ဒီမိဖုရားနဲ့အမတ်ကတော်တထောင်ဟာသူတို့ရဲ့ခင်မွန်းတယ်တွေဒီနေရာမှာကတုံးပြောင်ပြောင်နဲ့တွေ့တယ်ဆိုလို့ရှိရင်သူတို့ကတွေ့ဘူးလားမဟုတ်တော့အမလေးဘယ်လိုများဖြစ်ကုန်ကြပါလဲဟဲ့ဆိုပြီးတော့စိတ်ထဲမှာ ဝမ်းနဲ့ပန်းနဲ့ဖြစ်ရင်တရားရမှာမဟုတ်ဘူးတဲ့ဒါကြောင့်မလို့ဒီကရုံးနေမမြင်အောင်မြတ်စွာဘုရားကတကိုးနဲ့ကြွယ်ထားတယ်။ဂိုင်မိရတွေမမြင်စေနဲ့။အိမ်ကလာကြအောင်မလား။ဟမ်ရောက်နေပြီလား။အေးမမြင်စေနဲ့။မမြင်စေနဲ့။ မမြင်သေးနဲ့အဲတကောနဲ့ကြွယ်ထားတော့မမြင်ရဘူးတဲ့အဲ့ဒီအခါမှာမိဖုရားတွေကိုမြတ်စွာဘုရားကတရားဟောတရားဟောတော့မိဖုရားတွေဟောတဲ့တရားမိဖုရားနဲ့အမတ်အမတ်ကတော့တထောင်ကိုမြတ်စွာဘုရားဟောတဲ့တရားကိုမြတ်စွာဘုရားတကောနဲ့ကြွယ်ထားတဲ့သောတာပန်ယဟန်တထောင်ကနာရင်နာရင်နဲ့သူတို့လည်းနာရင်တရားရှုမှတ်ရင်နဲ့တရားတွေအစင်းစင်တက်ပြီးတော့ သဂရာကံဖြစ်အနာကံဖြစ်နောက်ဆုံးယဟနာဖြစ်သွားကြတယ်တဲ့မိဖုရားတွေဟောတဲ့တရားကိုအဲ့ဒီသောတာပန်ခင်မွန်းတဲ့ယဟန်တွေကနာကြတာနဲ့အမိဖုရားတွေလည်းပဲသောတာပတ္တိမဉ္ဇဉ်ဘုံဉဏ်ရပြီးတော့သောတာပန်အရိယာတွေဖြစ်သွားကြတယ်တဲ့ဒါနဲ့သူတို့လည်းပဲမြတ်စွာဘုရားထံယဟန်အဖြစ်တောင်းတဲ့အခါကျတော့မြတ်စွာဘုရားကတကိုးနဲ့ပဲဇေတဝအကြောင်းတော်က ဘိက္ခုနီမတယောက်ကိုလှမ်းပြီးတော့ခေါ်တော့ဘိက္ခုနီကအဘိညာရတဲ့ဘိက္ခုနီဆိုတော့ကောင်းငင်ခရီးကလာမြတ်စွာဘုရားရှိရှိခိုးဥချပြီးနေတဲ့အခါကျတော့ဟောဒီအမျိုးသမီးတထောင်ဟာသောတာပန်ဖြစ်နေပြီသူတို့ယဟန်ဖြစ်လျှောက်တောင်းတယ်အဲ့တော့ကျောင်းတော်ခေါ်သွားပြီးတော့ယဟန်မပြုတ်ပေးလိုက်ကြလို့မြတ်စွာဘုရားမိန့်ကြားတဲ့အတွက်အဲ့ဒီဘိက္ခုနီကသူတကိုးနဲ့ပဲကောင်းငင်ခရီးကဒီအမတ်ကတော် မိဖုရားနဲ့အမကတော်တထောင်ကိုကျောင်းတော်ခေါ်သွားပြီးယဟန်မပြုပေးလိုက်ကြယဟန်မပြုဘေကုဏီမပြုပေးလိုက်ကြတဲ့အခါကျတော့သူတို့ဆက်ပြီးတရားအထုတ်တော့အဲ့ဒီဘေကုဏီမတွေလည်းသူတို့အကုန်လုံးယဟန်တာဖြစ်သွားကြတယ်ဒါမဟာကပ္ပိနမင်းကြီးရောသူအမတ်တထောင်ရောသူရဲ့မိဖုရားရောအမကတော်တထောင်ရောအားလုံး ယဟနာရိတိဖြစ်ကုန်ကြတော့ကိလေသာခတ်သိမ်းချုပ်ပြငြိမ်းလို့ဒုက္ခစသိမ်းသွားပြီဖို့ပါအဲ့ဒါဟာတဆင့်နဲ့တဆင့်မြင့်လာတာလားတဆင့်နဲ့တဆင့်နိမ့်သွားတာလားပထမဆုံးအမှောင်ထဲကနေအလင်းထဲရောက်တယ်နောက်အလင်းကနေပြီးတခါနောက်အလင်းထဲရောက်တယ်နောက်အလင်းကနေပြီးအလင်းနဲ့တဆင့်တဆင့်ပိုလင်းရလင်းရရောက်မသွားဘူးလား နောက်ဆုံးကြတော့အလင်းဆုံးအဆင့်မရောက်ပေဘူးလားဘာကမြင့်တင်ပေးလိုက်တာလဲကုသိုလ်သူစရိုက်တရားတွေကမြင့်တင်ပေးလိုက်တာဒါကြောင့်မို့ကုသိုလ်သူစရိုက်တရားဆိုတာမုတ်ချပြုတ်လိုက်တယ်ဒါကြောင့်မကောင်းမှုဟုသမျှမပြုတ်လုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အားထုတ်ခြင်းဟုတ်ကဲ့လား ဒုတိယမှန်သမျှတော့ရှောင်သူတိယမှန်သမျှတော့ပြည့်စုံအောင်ပြုဖို့လိုတယ်နည်းနည်းလေးပြုံနဲ့မပြည့်စုံဘူးများများကြီးပြုရမယ်ဒါနလည်းပြုသီလလည်းစောင့်တည်ဘာဝနာလည်းပွားများအထဝေယဝိသကုသိုလ်လည်းလုပ်ရရေးရွာရေးမှလည်းပဲသူတစ်ပါးကိုကူညီဆင်းရဲတဲ့ပုဂ္ဂိုလ်တွေလည်းစောင့်ရှောက်ဒီလိုမဟုတ်လားအဲ့ဒါတွေကုသိုလ်တွေပဲမဟုတ်လားအဆင့်မြင့်ကြောင်လားအဆင့်နှိမ်ကြောင်လားအဆင့်မြင့်ကြောင်ဒီတော့ ကဲကရုံးနေတော့မကွယ်တော့ပါဘူးမြင်ရသွားပြီဒါဖဲဓကမတွေလည်းတယောက်မှမတွေ့ဘူးဒါတော့အဲ့ဒီပုဂ္ဂလတုတ်လို့ခေါ်တယ်ဒီဒေသနာကိုတမောတမပราယနာပုဂ္ဂိုလ်တမောဇောတိပราယနာပုဂ္ဂိုလ်ဇောတိတမပราယနာပုဂ္ဂိုလ်ဇောတိဇောတိပราယနာပုဂ္ဂိုလ်ဟုတ်ကဲ့လား ပုဂ္ဂလတုတ်ဒေသနာခေါ်တဲ့ဒီကနေ့အာယုံစွမ်းနေစွမ်းညနေအဖြော်ရမှာကတ်တဲ့ပုဂ္ဂိုလ်တွေဟာကုသိုလ်တွေလောက်တာလားအကုသိုလ်တွေလောက်တာလားကုသိုလ်တွေလောက်တာဆိုတော့ဒီကုသိုလ်တွေကသူတို့ကိုတစ်ဆင့်နဲ့တစ်ဆင့်မြင့်မပေးပေဘူးလားအဲတစ်ဆင့်နဲ့တစ်ဆင့်မြင့်မှာမသေးကြဘူးလားသိကြတယ်အဲ့ဒီမြင့်တဲ့အဆင့်တွေက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 မိမိစိတ်ကိုဖြူစရာအောင်ထားခြင်းဤသုံးပါးသည်ဖယားရှင်တို့ဤသုံးပါးသည်အဆုံးမတော်ပေသည် ၃ပါး ပုဂ္ဂိုလ်၄မျိုးဆိုပါဦးဓမ္မောဓမ္မနေနေနေနိဒံလေးပြောဦးမှာပေါ့ပုဂ္ဂိုလ်၄မျိုးဆိုသည်မှာဓမ္မောဓမ္မပရာယနော အမောင်၌နေ၍အမောင်သို့သွားမိပုဂ္ဂိုလ် တော့ဒီကနေ့အာယုံသောနေသာညနေအဖြေရမကလူရနဲ့အလှရှင်များနဲ့တကွယဟန်ရှင်လူယောဂီသူတော်စင်ပေါင်းတို့ဟာဒီပုဂ္ဂိုလ်၄မျိုးတည်းကအလင်းကနေပြီးအလင်းနဲ့သွားတဲ့ပုဂ္ဂိုလ်မျိုးအမြဲတစေဖြစ်ရအောင်ဘယ်အခါမှအမောင်ကိုသွားရမယ့်ပုဂ္ဂိုလ်မဖြစ်ရစေဘဲနဲ့အမြဲတစေငါတို့ရဲ့သွားလမ်းဟာအလင်းလမ်းပဲဖြစ်ရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့